ယေရှုရှင်မဘောရမြင်ဆရာတော်ဘုရားကြီးမဟာမြတ်ဒေါသကအတွင်း18ရက်5လ2010ခုနှစ်တွင်ဟောကြားတော်မူသောအချိန်မှန်လိုင်းမှန်မှုအရေးကြီးတရားတော်အဲဒီတိုင်းတို့ကိုလာယူပေးသွားတယ်။ငါလည်းဒီတိုင်းကျင့်တာပဲ။မင်းတို့လည်းဒီတိုင်းကျင့်။နော်။ဘုရားလက်ထက်ကတစ်မျိုးခုတစ်မျိုးမရှိဘူး။မြို့ပေါ်မှုတစ်မျိုးတော်မှုတစ်မျိုးမရှိဘူးဒါပဲ။နော်။ဘုရားသားသမီးမှရင်ဒါပဲ။ ဒီတိုင်းကျင်းရမှာဟုတ်နော်ကျင်းပြီးတော့ကိုအဲသူကျင်းသလိုကျင်းပြီးသူပွင့်သလိုပွင့်အောင်လူတိုင်းပြီးဖို့ရာအတွက်ရောငါသင်္ကရောငါတပိတ်ဆိုပြီးတော့ပြီးသွားပါဗျာခင်ဗျာဟုတ်တော့ဟင်ဟောခင်ဗျားတို့လူတိုင်းကြီးအဲအခုပုံစံကြီးအတိုင်းကြီးပွင့်လို့ဘယ်သူသိမတယ်တော့မသိပါဘူးဗျာဟင်အနာဂတ်ပုဂ္ဂိုလ်တီလူနဲ့နေနိုင်တာဟုတ်ပါပါဟုတ်ဗျာ အနာဂံပုဂ္ဂိုလ်ဒီလူတိုင်းလူနဲ့လူတိုင်းနေနိုင်တယ်သို့တော့အနာဂံပုဂ္ဂိုလ်ရဲ့လို့သူ့မှာသိစရာသင်္ကေတမရှိဘူးဒါမို့သူ့ကိုကိုယ်ွယ်ခြင်းမှာကိုယ်ွယ်မယ်ဘာတရားမှမကြည့်ခြင်းနေဘုရားသားအမိခံပြီးဟောတင်ငန်းလာပတ်ထားလိုက်ကိုယ်ွယ်သူများပါဗျာဟောတော့ဂုံညော့မြည်ပြောရတာပါအရွယ်သူအချိန်သူမွေးထားကြီးကို ဟုတ်နော်သူတို့ဖွာပဲတော်မူဘူးလားဗျအရွယ်သူလေအချိန်သူမွေးထားတာဟင်ကုံအားဖြင့်သာညီတော်လို့ပြောတာသူ့ကိုမာကတာတိုင်းကလေခွဲနဲ့တူအောင်သင်္ကန်းကိုမင်းဆောင်ရွက်ပြီးသားလို့ခိုင်းတာမာကရာတိုင်းကလေခွဲတီလေခွဲတီအဲကျုပ်ထင်တာတော့အဲရေဝင်ရက်ွက်လို့ထင်တာပဲ ကျွတ်တို့ဟိုလှတော့ပဲနေကြတော့ငါတွေ့ခဲ့တာလေဟမ်သင်္ကန်းရဲ့ဘေးပပလည်းမှာကတာဟိုပါတော့ရဝန်းကြီးခေါ်သလားဟုတ်နော်ဟုတ်နော်အထဲထဲမှာကဟိုပါတော့အေဝန်းလေးအေဝန်းကြီးအေဝန်းလေးကပြိုးထောင်တဲ့အခွက်အေဝန်းကြီးကစိုက်ဖို့ပြိုးဖို့အခွက် အဲ့ဒီကြားတဲ့ကြတော့နှစ်ကြောင်းပြိုင်လေးမဟုတ်ဘူးလားမှန်ပါပါအဲ့ဒါကဒါလုံမြောင်းနဲ့ဒီလွတ်တဲ့မြောင်းပေါ့ဗျာမှန်ပါဗျာဒါလုံမြောင်းဆိုတာအဲ့ဒီလက်ွက်သေးကိုရေလွတ်တဲ့မြောင်းနေလေမှန်ပါလက်ွက်သေးသင်္ကန်းကိုဖြန့်ကြည့်ပါမှန်ပါလက်ွက်ပုံစံမှန်ပါဗျာဟင်ပါပါလေကရာဝန်ကြီးဆိုတာတို့လေတော်ရဲ့စီးနဲ့တူတဘောဗျာအဲတို့တော့မှလေတော်မှစီးရှိရတာဘူးဗျာဟင် အထဲတွေကြတော့အိမ်ဝန်းငယ်အိမ်ဝန်းကြီးအဲ့ဒါအိမ်ဝန်းငယ်ကပြိုးထောင်တဲ့ကွက်အိမ်ဝန်းကြီးကစိုက်ကွက်အဲ့ဒီတဲ့ကိုရေထဲဖို့ကတာလို့မျောဖြန့်ကြည့်တဲ့ငန်းခင်ဗျာကြည့်ဘူးလားခင်ဗျာဟုတ်ကလားဒီနုရန်ကုန်ကဟာရီဟင်ဟင်ဟင်ဟင် ခင်ဗျားတစ်မျိုးလုံးဘူကြနာခင်ဗျားပါသိတော့သူကတော့ဖြတ်ကျော်နဲ့ကတ်ကျော်ပါဖြတ်ကျော်လည်းပါသေးလားဖြတ်လည်းကျော်သေးတယ်ဖြတ်လည်းကျော်ပါသေးတယ်ဟုတ်ကလားဒါတော့မန်းလေးရှုံလို့မှန်ပါဗျာဒါတော့မန်းလေးရှုံလို့ဆိုဟင်အခုကောနိုင်မလားဟင်ဒီမန္တလေးသားကစားသွားတယ်ခင်ဗျာခင်ဗျားလည်းကောင်းကောင်းနေဟိုပါဟုတ်ပါဗျာဟင်ဟုတ်ပါဗျာဟင်ဟင် မင်းဟာကကြောဖြတ်ကြောလို့လားကကြံဖြတ်ကြံမှာဟာနှမျိုးလုံးဖြစ်နေလို့ပါဗျာဟုတ်ကလားတို့ကတော့ကကြံဖြတ်ကြံကြီးတယ်မှန်ပါဗျာဒီအနုဒရာပုံညာခေတံလောကတဆိုတာကောမှုဒီလိုတော့မျိုးစေ့တို့ရဲ့စိုက်ပြိုးရာလေယာမီကောင်းအဲ့ဒါနဲ့တူအောင်သင်္ကန်းကိုလေခွဲနဲ့တူအောင်တို့ကလုပ်ပြီးဝေါ်ရတာဗျာ ဟုတ်ဗျာဒီဒီအဲခင်ဗျားတို့သွန်နေလားလူဘလောက်လူလူကျွတ်တူပိုက်တမနဲ့စာလေးပါဟင်အဲခင်ဗျားတို့အထွက်တိုးကတော့သွန်တစုံလှူရင်လဲတဘဝဘဝကောင်းကိုသွားရတာလေတို့ဘုရားလက်ထက်ကအရှင်မကတဘာကိုရောကြီးနဲ့တို့လေသူမာလေးသူပါလာတဲ့ပေါက်ပေါက် ပေါက်ပေါက်သွားတို့မျိုးပေါက်ပေါက်မဟုတ်ဘူးနော်ဟိုပြောင်းမှုစီကိုလှော်ထားတဲ့ဟာပေါ့ဟင်လေထဲမှာအလုံးလုံးရင်ဟိုတို့နားတဲ့ချိန်စားဖို့ပေါ့ဟင်ကိုလိုထငယ်တို့ဘာလို့နေဒီလိုမဟုတ်ဘူးဗျဟင်ဟင်အဲအဲ့ဒါလှုပ်ထားတာအဲ့ဒါလေးအဲရှင်မကသဘာကိုရောကြီးနဲ့တွေ့တော့အဲသူပါရာလေးသူမစားဘဲနဲ့လှူလိုက်သဘောဗျာဟုတ်ဗျာဟင် အဲဒီလေကြီးအိုးမြခမားခမားကြဘူးခြင်းများကြဘူးမလားအာဂန်ုသုံးဦးထုံရင်အချိန်မရွေးချက်ချင်းယူပေးတယ်လို့သာကဆိုတဲ့မှန်ပါဗျာတီလာအာဂန်ုသုံးဦးသူတို့ရန်ကုန်ဘာတိတို့တလွယ်သည့်ရန်ကုန်နေဟုတ်တော့ဟင်စာမကြီးကိုတီလာအာဂန်ုဆိုတော့ နှမအာကနုဧည့်တယ်နှမဒီဘူးလေးတို့လာမေးလို့ခမခမဖြေပါလားဘာလို့ကြုံမေးတော့ရုပ်တရက်ကြုံလိုက်တဲ့ဟာကိုပြောတာလေယဟန်ကလည်းရုပ်တရက်ကြုံရင်တန်ခါပဲလေနှခါသုံးခါကြုံရင်တော့ပုဂ္ဂိုလ်ဆိုရှိပြီလေထင်ကြီးခြင်းပေးပေးခြင်းပါပြီလေမှန်ပါဟုတ်ဗျာနှခါလောက်ကြုံရင်ကိုယ်သဘောကြရင်ထင်ကြီးခြင်းကြီးမှာပေါ့အထင်သေးရင်သေးမှာပေါ့ ရုပ်တရက်တွေ့တာပုပ်ကူမရှိဘူးနော်တန်ကာပဲဟုတ်နော်ရုပ်တရက်တွေ့တာအဲ့ဒါကိုပြောတာအဲ့ဒါကနုအဲ့ပဲပုတ်ကလားဟင်ပစ္စည်းကလည်းလက်ထက်မှာရုပ်တရက်ရှိတာရှားထားရင်တော့ကပါခြင်းပါမှာပေါ့ လောဘပါခြင်းပါမှာပေါ့အဲရုပ်တရက်လက်ထက်ရှိတာဆိုတော့လောဘပါဖို့လူသေးလူလားလောဘကောရှိပါဘူးဘာလို့ဘူးလားမှန်ပါစေရနာကလည်းအဲ့ဒီချိန်ဓာတ်ကနေချက်ချင်းပေါ်လိုက်တာမှန်ပါသူကလည်းရုပ်တရက်ဖက်လေးရုပ်တရက်မှာအဲရှစ်တူထိုးဖို့လူသေးလားနောက်ပြန်ဖို့ကလူသေးလားချက်ချင်းဆိုတာအဲ့ဒါကိလေသာကင်း ရေရှိဆိုတာနေများနေမလားများများနေမလားနေတို့တို့ဆိုးများဆိုးမလားကောင်းများကောင်းမလားတွေကအများကြီးဝင်ပါဗျသူ့မှာဝင်ဘူးဗျဟုတ်ဗျအဲ့ဒီ၃ခုဆုံလို့ရှိရင်ချက်ချင်းကျိုးပေးတယ်လို့သာသာဆိုတယ်ဗျမထာခဏမှန်ပါဗျအင်းကိုအိမ်ရှိတပိန်းနဲ့ဆုံးကံလာတယ်သူဘယ်ကဘယ်ကများကမှမသိဘူး ထမင်းကြံဟင်းကြံပဲဖြစ်ပါစေလက်ထက်ဆင်းနေရှိရနဲ့ချက်ချင်းလာတော့လောင်ချလိုက်အဲ့ဒါခုလိုလာလူတာတဲ့မြတ်တဲ့ခုလာလူတာအဲဒူးစီဟုတ်ချင်မဟုတ်ဟုတ်လို့လားခင်ဗျာဟုတ်မယ်မထင်ပါဘူးခင်ဗျာခုပုံပေါ်ပါမလားခွေးမာသားနေဟာလေးတောင်းယူပါမလားဟင် 90ရာခိုင်နှုန်းတော့တာဝန်ယူပါတယ်ဟဲ့ဒါကငါမကျေနပ်ဘူးခဲ့ဟေးငါတော့43လောက်ကိုချတင်တာငါဒီတိုင်းပဲတပြိုလေဟုတ်ကလားဟေးပုဂ္ဂိုလ်တွေပါတယ်ဟမ်ဂုံရှိတယ်ဂုံမဲ့တယ်အဲ့ဒီနောက်ကိုလိုက်တာပါတယ်ပုဂ္ဂိုလ်တွေလည်းပါတယ်မှန်ပါဘူးဟုတ်နော် ဟုတ်ပါမစင်ကြဘူးခလားမှန်ပါဘူးဧည့်သည်လောက်ရုပ်တရက်လောက်မစင်ကြဘူးမှန်ပါဟင်တော်ရုပ်တရက်ကတော့ဘယ်သူမှပဲဝါမမမသိတာတန်ခါပဲပြီးတာပဲသူဟာသူပါကြီးဖြစ်နေနေဟုတ်ဗျာအဲအဲ့ဒါနဲ့အဲ့ဒီပေါက်ပေါက်လူတဲ့အမျိုးသမီးလေးကအဲ့ဒီညသူ့ရဲ့ဟိုယောဂတစ်ခုကြောင့်ပေါ့လေရုပ်တရက်တည်တဲ့ပေါ့ဟိုမှာလာသနာသမီးရဲ့လို့တွားဖြစ်ထားကြတာပရင်တာမှာ မောင်ပေါက်ကလေးကဘာမှမဟုတ်ဘူးဗျစားတဲ့ကူတော့ဘာမှမဟုတ်ဘူးဗျဟင်စားတဲ့ကူတော့ဒီသုံးကလေးပါရှိမှတဲ့တော့ဗျသူ့မှာတော့နာသမီးတဘဝပေါ့နော်နာသမီးဖြစ်တဲ့တဘဝပေါက်ပေါက်လှူလို့ဖြစ်တဲ့အတွက်လာဘာနာသမီးရဲ့လို့စားလို့ဟိုကကြီးတင်ထားတဲ့ပေါ့လာဘာဆိုတာပါဠိမြန်မာလိုပေါက်ပေါက်ပေါက်ပေါက်ရဲ့ ပါဟိုနာမည်ကပါဠိကလာသာဟုလာသနာသမီးအဲ့တော့သူပေါက်ပေါက်ကလေးလူတဲ့အတွက်နတ်ပြည်ကြတော့ပေါက်ပေါက်ကြီးတဲ့ထိုင်စားရတာမဟုတ်ဘူးဗျဟုတ်ကလားဟင်နတ်ပြည်စီအစုံစားရတာဗျနတ်တဲ့နဲ့သူပြောအောင်စုအခုဒီမရှိနေတဲ့မြေသောနတ်ဒီပေါ်တာ သူတို့ကဟိုစတုမာတွေနှမျိုးတွေပါတာသူတို့တက်တန်းနဲ့900ပဲရှိတယ်လူတက်တန်းနဲ့9တန်းတွေပြနော်သူတို့တက်တန်းနဲ့ကတော့900လေသူလူတက်တန်းနဲ့ရည်ရင်9တန်းဟုတ်နော်ခုလာဗနာသမီးနေတာကအဲ့ဒီသတုမာရစ်တဲ့လေးစတိုးတယ်36သားမှန်ပါဗျာ ပေါက်ပေါက်ကလေးတစ်ဆောက်လေတွေကနေပြီးတော့ဟင်ပွားသွားသဘောစိုက်ထားတော့တစ်ဆုပ်ပါပဲဟုတ်နော်စိုက်ထားကတော့တစ်ဆုပ်ပဲစိုက်လိုက်တာဟင်တစ်ဆုပ်ပဲစိုက်လိုက်တာပါသို့သောပေါက်တဲ့နေရာဒီအောင်မူအောင်ကြတော့ဘုံမှာ36တန်းမြအသက်လူတဲ့နဲ့ပြောတာနော်သူတို့တဲ့နဲ့ကတော့900ပေါ့ဟုတ်နော် အင်းသတုမာရတဲ့တာပရင်သားကအကုန်လုံးလေးသာတူတာကိုတသက်တင်မဟုတ်ဘူးစီစဉ်ရောဘာရောအယုံဆင်းရောဖို့ဟင်လေးသာတူဘူးဗျာဟင်အဲ့ဒါနှုတ်တရာပုံများခိတံလောကတရဲ့တယုတ်ဖို့ဗျအဲ့ဒါဖြစ်အောင်ဘုရားကသူ့သားမှန်းပြီးအောင်ခါကိုကိုကိုလေွက်ပတ်ပြီးတို့ လူခန္ဓာဗျလူကခိုင်းတာအခုတို့ခါဟာကလေကွင်းနေဗျ တွေ့ဘူးလားခင်ဗျာဦးမင်းကြီးတူတင်ပါဗျာဟင်တွေ့ပါလူဘုံဘုံကလည်းမပေါ်ရှိနေတယ်။အောင်မအေးလာပြီးတွေ့ဘူးတယ်လည်းပြောသေးခင်ဗျာဟင်အဲပြီးတော့တပိတ်ကလည်းသူ့တပိတ်ပြသူ့တပိတ်သူ့တပိတ်တို့နာမင်းကြီးလေးပါးကဆက်တဲ့တပိတ်အဲ့ဒါဖရာပိုင်တပိတ်ဟိုခမားတို့ကြားဘူးမှာပါဗျာ။ တဖုတ်သားတို့ပလီကာတို့ဗမာပြည်ကသွားတာဒီလေဟုတ်ကလားဗျာဗမာပြည်ကသွားတာဒီအဲ့ဒါဖယားနဲ့ပထမဆုံးတွေ့တဲ့လူသားလို့ပြောကြပါစို့ဗျာဟင်ပထမဆုံးတွေ့တဲ့လူသားလူပြောပါသူရှိတော့ဟိုသူတုတ်တာငဆင်တို့သူတို့တွေ့သေးတာပဲလေသို့တော်ဘုရားအဖြစ်နဲ့ကြတော့အဲဒီတပုတ်သားတို့ပရိကာတို့ကဥဆုံးဖြစ်သွားတာကိုဟုတ်နော်အဲဒီပြားမုံသွန်းလှူတော့ ရှိဖျားဒီတုံးကဘယ်လိုလှူခံတယ်လဲဆိုတော့သူတပုဒ္ဒညာတော်နဲ့အာယုံပြုကြည့်တယ်အဲ့ဒီတော့တပိတ်တော်နဲ့လှူခံတယ်လို့သူညာမျက်စီထဲမှာလာမြင်တော့ဗျာဒါနဲ့သူတပိတ်လိုချင်တာကိုညွတ်တော့နမင်းကြီးလေးပါကအဲအကောင်းလေးပေါ့ဗျာပထမတော့မြနဲ့လုံထားတဲ့တပိတ်ပေါ့ဗျာဒါလည်းသာသနာနဲ့မအပ်လို့မတော်ဘူး ဟိုဆင်းဆင်းပေါ်ပြနောက်ရွှေပေါ်ပြနောက်ငွေပေါ်ပြနောက်ကြီးပေါ်ပြနောက်ဆုံးမြေတပိတ်ကြမှာစာလို့တော့ကြောက်ညူသားလို့ဆိုတယ်မှန်ပါဟင်ကြောက်သားကနေဖြစ်တာလေကြောက်ညူသားအဲ့ဒီတပိတ်လေးလုံးလှူတာကျေတော့ဘုရားကတဆူတဲ့အလူပစ္စည်းကလေးလုံးဖြစ်နေတော့သူ့အဋိဌာနဲ့ညှုတ်လိုက်တာအဲ့ဒီတပိတ်လေးလုံးထပ်တော့တလုံးနဲ့ဖြစ်သွားတာ ဟုတ်နော်မှန်ပါဗျာအဖုံကတော့နောက်မှာပါပဲဘုရားရှင်ရဲ့တပိတ်မှာအရင်လေးခုရှိရတယ်မှန်ပါလေးလုံးတက်ကြီးကိုမှန်ပါဗျာတော့ဒုက္ခတော့တပိတ်အလုံးထပ်လို့မရတော့အဖုံမှာအရင်ကလေးပြထားတွေ့ဘူးလားတွေ့ဘူးပါဘုံဘုံဒီဟင်တွေ့ဘူးလားခင်ဗျာယုံဘုံနေအခုဘုံနေတော့ပါတော့ပါဘူး ခုနောက်ဖုံးနေတော့ပါတော့ဘူးထင်တယ်မှန်ပါဗျာနောက်ဖုံးရောက်ပါဘူးအရင်ကယုံပုံနေတော့တော့ဟိုတို့အရင်ကလေးတွေဗျဘုံမှာတဲ့ဒါဟိုလေးလုံးဓာတ်ရဲ့လေးပုံဓာတ်ကိုပြတာမှန်ပါဟိုတပိတ်မှာဟိုလေးလုံးမပြတတ်လို့အဖုံမှာသွားပြီးတယိုးနဲ့ပြရတာဗျဟင်ဒါကြောင့်မို့သူ့ကိုဖျားနဲ့ဓာတ်လူထားပြီးပလင်လေးနဲ့ထားကြရတယ် အောင်တပိတ်ချီကိုကြည်ပါ ပလင်တိုင်းလောက်ရပါတယ်တပိတ်ချီတွေပုံမှန်တပိတ်ချီကြည်ပါပလင်တိုင်းလောက်ရပါတယ်ပလင်နဲ့ထားရတာဟင်အင်းဝါကဖြစ်တဲ့တပိတ်များထင်းမနေနဲ့အဲ့ဒါဖရာပိုင်တပိတ်ကိုဆင်းဆင်းယူကြရတာဖရာဝတ်တဲ့သင်္ကန်းကိုဆင်းဆင်းယူပြီးတော့ဟောတန်ဃာရေလို့ကြည်ရတာကိုဗျာ ဟုတ်ကလားဟင်းအဲ့ဒီတန်ငါခုံကိုအာယုံပြုရတယ်ဘယ်ကိုတော်ကြီးတော့ဘယ်လူကြီးဒီတိုင်းဆိုဘယ်လောက်ကြီးမရဘူးခမရတို့မရတဲ့ဘက်ကကျုပ်အာမခံတယ်ရဲရဲကြီးကို အာမခံတယ်မရတဲ့ဘက်ကမှန်ပါဗျာဟင်ဘယ်လိုကျင်းလာလားဟုတ်ပါမလားကြကြပါဟဲ့ဟင်မရတဲ့ဘက်ကရဲရဲကြီးကို တို့တို့အာမခန္ဓာဟင်ဘာတော့တို့တော့ပြောပြောရင်တော့ရှင်ပိသဘာဆိုတာဟင်ဟင်ဟိုလိုရေကပိတ်လိုက်လို့မဖြစ်ဘူးမဖြစ်တော့တဲ့သဘာကိုရေပြီးသဘာခေါ်တာဗျမှန်ပါဗျာဟင်ဟိုလိုလူကြီးလို့ဖြစ်ရတာမဟုတ်ဘူးလေမှန်ပါဗျာဟင်ဟိုလိုရေမရလို့သူဟာသူတည်သွားတဲ့သဘာကိုရေပြီးသဘာလို့ခေါ်တာမှန်ပါဗျာဟင်ကိုရှာမကြီးတို့လူတဲ့ဟာကိုဘာတော့ အရေးသဘာလားရေးပြီးသဘာလားအမှန်လေးတောင်ညောင်းနာနာနဲ့ထွက်ရတာရဲရဲမထွက်ရဘူးကြီးသားဟင်ဟုတ်ကလားရောင်းနိုင်ပြီတော့ပါဟင်ဟင်သူကအဲ့လိုတန်ငါကုံအဲ့လိုအာယုံပြုပါတယ်ဟင်သူလည်းနဝင်းချိုခိုင်တာပါအေးဖရာကုံကလည်းနဝင်းချိုခိုင်တာပါဟုတ်နော် တရားတော်ကြတော့ဘုံတော်6ပါးရှိပုံပေါ်ပါတယ်6ခုပဲထားပါတယ်ပြီးတော့အဲ့ဒီတရား6ပါးလုံးကအာယုံ6ပါးပယ်ရမှာမို့လည်းပဲ6ပါးပဲထားပါတယ်မှန်ပါဗျာဟုတ်နော်အာယုံမှာလည်း6ပါးတဲ့မပူဘူးရော်လည်းမရှိဘူးဟုတ်နော်မှန်ပါဗျာဟင်6ပါးရှိတဲ့အတွက်အဲ့ဒီ6ပါးပယ်ဖို့ရာအတွက်လည်းပဲတရားကိုမှသူတတ္တိကို6ပါးပြပါတယ် ဟုတ်နော်ဟုတ်နော်ဟင်အန်ဒိတီကောဆိုအခုလို့ခုဖြစ်တယ်အာကာလီကောအချိန်မရွေးဘူးကွာအခုလို့နောင်ဖြစ်တယ်ဆိုတာမရှိအောင်တစ်ချက်မှတစ်ချက်မှသာတော့အေးသွားတာပဲချမ်းသာသွားတာပဲဟုတ်နော်ဟင်သူကိလေသာဝန်တုံကြီးခေါ်တာပေါ့စေစိတ်နဲ့အတွေးတွေနဲ့ဖြစ်နေတာအဲ့ဒါကိလေသာဝန်တုံကြီးစိတ်နဲ့ရွက်ထားတာဟုတ်နော်ဟင်အဲ့ဒီစိတ်နဲ့မနိုင်လို့ထားပြီးကိုယ်နဲ့နှုတ်နဲ့ကြိုးလို့တော့ကံတုံကြီးပါရွက်ရသဘောဟုတ်နော် မှန်ပါဗျာဟုတ်နော်အဲရွေရတာပေါ့ဒါပြီးအဲဒီကိုလုတ်တဲ့အတိုင်းပြန်ပြီးအကျိုးခံစားတော့ဝိဘက်ထုတ်ကြီးလေးရွက်ထားရတယ်မှန်ပါဗျာအကောင်းဝိဘက်ထုတ်ကြီးရွက်ရတာရှိသလိုအဆိုးဝိဘက်ထုတ်ကြီးလေးရွက်ရတာရှိတယ်အဲဒါဒီကိုတစ်ချက်မှရင်တစ်ချက်ခေါင်းမော်ကကြသွားတာပဲတစ်ချက်မှရင်တစ်ချက်မှမတွေးတာပဲနဲ့တစ်ချက်မတွေးတာရင်တစ်ချက်အဲ့ဒီစိတ်ခေါင်းမော်ကကြသွားတာမဟုတ်ဘူးလား ပေါ့မမကြအဲ့ဒါတန်လေးဒီကကြောတာဟင်အခါဒီကအဲ့ဒါပြခံမလိမ့်ဘူးမမဟင်တရားကုံကြတော့6ပါးဟုတ်နော်ဟင်ဘုရားနဲ့တန်ခါကြတော့တန်တူကူပါဟင်အဲ့ဒါဒီပေါင်းဘလောင်တူဆက်ကြည့်ပါဗျာထန်းဆက်ရှိသူတွေရစီရမယ် ม่เปียไม่ใช่ดูโรยาไหนมุนีมาบ่เปียนี่ตางูขาเน่กอนว่าป้อมจี้20ลิกมาบ่าวเียถเนาะวิโรจน์ตะแน่กูขนาดมาบ่าเปียนี่พุท่านตระนางกิสามิเป็นอลงดุตรงลง ကိုးလုံးခွေးမသားကိုးလုံးနဲ့ရှင်းလုံးအာနေ့တစ်ခုမဟုတ်တစ်ခုတော့မှောင်ပါပဲဟာဗုဒ္ဓနှလုံးဟဲ့တရဏံသုံးလုံးဟဲ့ဂိသာမိဘလောက်တော့ရှင်းလုံးရှင်းလုံးပါဗျာဓမ္မန္တရဏံဂိသာမိပေါ့တန်ငန္တရဏံကိစ္စပေါင်းခဲ နေဘာပြောခြင်းသိတော့သိတော့ပါဗျာသိတော့နေဟောမခွေးမသားဟင်နင်တဲ့တဲ့ပြောမှရိပ်မိယုံမှန်ပါဗျာဟင်ဟုတ်နော်တရဏဂုံသုံးပါလောက်ကြည့်ပါ24ပဲဟုတ်နော်ဂုံတော်ကိုပါပေါင်းကြည့်ပါ24ပါ24ပဲဟုတ်ဗျာအဲသူပဋ္ဌာန်းဆက်မဟုတ်သူကြတော့မယုံကြည်ဘူးပေါ့မှန်ပါပါဟင် အဲမယုံကြည်သူကတော့မြင်ကောင်ကိုဆောင်တိုက်သွားမှာပေါ့မြင်ဆောင်ထိုးသွားမှာပေါ့မှန်ပါပါအေးအထမ်းဆက်ဟုတ်သူသားယူတည်တာယုံကြည်တာကိုဟုတ်ကလားဗျအဲ့ဒီကုံကိုယုံရင်လူတာတဲ့ရပါသေးတို့ဟာတွေကမျက်စိပေါက်အောက်ကြလုံးလို့ပြောတာမှန်ပါဗျာသူကလာတလောခွင့်ကြီးလေးလောက်သာစဉ်းစားတာမှန်ပါဗျာဟုတ်နော်ဟင် လက်တလောခွင့်ရင်းလေးတော့သာစဉ်းစားတာခုနလာသာပဲကြည်ပါဟင်ဘယ်လောက်ရသွားတော့ဟင်လာသာကြည်လာသာကြည်ဟုတ်နော်အဲ့ဒါယုံကြည်တဲ့ဘက်ကရတာဗျယုံတဲ့တရားကရတာဗျမှန်ပါဗျာတန်ခါပေးတာမဟုတ်ဘူးမှန်ပါခမည်းတော်ယူလူလည်းမရဘူးမှန်ပါဗျာဟင်ယူသူဘက်ကတရားစိတ် ခုနကဘာငါကုံပြောတာနော်ပုဂ္ဂိုလ်နဲ့မဆိုင်ဘူးနော်ဟုတ်နော်ပေးသူဘက်ကကျင့်နေတဲ့သိခါတို့မဟုတ်ဘူးဟုတ်နော်မှန်ပါဗျာဟင်ဟုတ်နော်ဒီအဲဒီအဲတို့တန်ငါကုံအာယုံပြုအဲခမရတို့အဲចောင်းသူဒီចောင်းသားဒီကပို့တိမှာပေါ့ဗျာတို့ငါးစီးချင်းကြောသွားလက်ထက်က ဒါဘူးလားဟင်ဟင်ဘယ်ဟိုဂျာဘူးပြောတာလားဂျာဘူးတဲ့ပြောတာလားနင်တို့ဟင်ပါတယ်တို့ဟင်ဂျာဘူးရင်ပြောဟဲ့တော်ကဒါနည်းရှင်ကျော်တာကြောက်ရပြောအဲငါးသိရှင်ကျော်စွာလက်ထဲသူ့ရဲ့ပညာရှိမကစတုရင်ကဘလောက်မှပညာရှင်မနော် စွာပညာရှင်ပညာရှင်ပြီးတော့လာပြီးခံတဲ့ယဟန်ကအတုအစစ်မဟုတ်ဘူးဟုတ်မှန်ပါဗျာမှန်ပါဗျာတန်ငါပေမှန်ပါဗျာအင်းကြီးယာကြီးမရှိလို့မျိုးပေါက်ထွက်ကဖေရပေါ်နေရတဲ့ဖြံကြသမားမှန်ပါဗျာအဲသိခါဘယ်လောက်ရှိမဲထင်တော့သိရှိတော့တော့တော့ပေါက်တော့ဟင်မှန်ပါတွေးစားလို့ရတယ် သို့တော့သူ့မိမပိုက်ချဲဝင်သူကမင်းလောင်မင်းလောင်မင်းလောင်ဆိုတော့မင်းချင်းချင်းတတ်တာပေါ့ဘယင်ပွဲတော်ဥပစာချင်းတယ်တန်ငါတွေကဘယင်ပွဲတော်အုံနဲ့ဘလောက်နီးတော့ဝေးရတာဟုတ်ကလားတန်ငါတွေနဲ့ဒီဘယင်ပွဲတော်အုံနဲ့ကတော့ဗျာ အဲ့တော့ဟိုကလည်းအတွင်းကကလေးကတောင်းတာဆိုတော့ဒါမစားရမနေနိုင်ဘူးမှန်ပါဘူးဟုတ်နော်အတွင်းကတောင်းတာကိုသူတောင်းတာမှမဟုတ်တာသူကလည်းမှမတောင်းဘူးပဲနဲ့မှန်ပါဗျာခုမှတောင်းတာမစားရရင်မသိခံမယ်ဆိုပြီးတော့ဘာမှကိုမစားတော့တာအဲ့တော့တငါတဲ့ကချစ်လွန်လုံးလို့ပေါင်းနေတဲ့မယားအသိမခံနိုင်ဘူးပေါ့ဟုတ်နော် အသေးမခံနိုင်တော့ရပေါက်ရနာစဉ်းစားရတာပေါ့ဟုတ်ပါအဲ့တော့ဒုက္ခကဗုဒ္ဓဘာသာထုံကားတဲ့ဒေတာဟုတ်အဲ့တော့ဘယင်ကရဟန်းတော်ကျင်ညူတကူဟုတ်ဗျာအဲ့တော့သူကဘုံကြီးเจ้าတွေက သင်္ကန်းတွေအလစ်တော့တပိတ်တွေအလစ်တော့တို့ပြီးသူကိုယ်တိုင် အဲသင်္ကန်းဝတ်ပေါ်ဗျာဟုတ်ဗျာမှန်ပါဗျာဟင်သူကိုယ်တိုင်သင်္ကန်းဝတ်တပေါ်ဗျာကတုံတုံးတပေါ်ဗျာဘယ်ရင်ပွဲတော်ဥစားမဲ့အချိန်ကိုအင်းဒီဘောင်းမြောင်များစွာနဲ့ဝင်ရတယ်လေရမှာဆိုတော့ပြီးပြီးဖြစ်ရမှာကိုမှန်ပါဗျာဟင်ဒါတော့အင်းဒီဘောင်းမြောင်များစွာနဲ့ဝင်တပေါ်ဗျာအဆောင်နေကလည်း ဝေရင်ဘုံကြီးထင်လို့မဟာတာရေဟုတ်နော်ဟင်မဟာတာရေပူတာနဲ့ဝင်သွားကျော်စွာစားမဲ့အချိန်နဲ့သူကျော်စွာတကားကုန်ရတဲ့အချိန်ကထိတ်တိုက်သွားတော့အဲ့တော့ကျော်စွာကမော့ကြည့်ပြီးသူတို့ညာနဲ့စဉ်းစားတာပေါ့ဗျာ ငါစားတဲ့အချိန်ကိုတဲ့တဲ့ရောက်တာထောက်တယ်ဒါဧကံအပင်ဉ္ရယဟန္တာဖြစ်ရမယ်ကျော်သွားပက်ကထားတဲ့စိတ်နော်မှန်ပါဗျာကိုဘက်ကယဟန်ကတော့ပြောဖို့မလိုတော့ဘူးထင်တယ်မှန်ပါတယ်ဗျာဟင်ကိုဘက်ကယဟန်ကတော့ပြောဖို့မလိုတော့ပါဘူးဟင်မှန်ပါဗျာကျော်သွားဘက်ကထားတဲ့စေတနာကငါပွဲတော်အုပ်တယ်မဲ့အချိန် ရုပ်တရက်ရောက်လာတာထောက်ရင်ဟောတာဘိညာယရဟန္တာဖြစ်ရမယ်အဲ့ဒီတိုင်းတတိချမှတ်လိုက်တယ်မှတ်ပြီးဒုက္ခနာပြောတဲ့အာဂနုတို့ဥထင်နော်မှန်ပါဗျာရုပ်တရက်ဖြစ်လာတဲ့စေရနာကြောင့်သူ့ရုပ်တရက်ရှိနေတဲ့ပွဲတော်အုပ်ကြီးကိုအကုန်လုံးကိုသူမှောက်ပြီးထူလိုက်တယ်မှန်ပါဗျာဟုတ်နော်မှန်ပါဗျာဟိုကလည်းအဲဘယ်သူမှဘယ်ဝါမှန်သိဘူးလေ မှန်ပါတန်ခါပဲမဟုတ်ဘူးလားမှန်ပါဗျာကိုကလည်းတန်ခါပဲเนาะမှန်ပါဗျာဟင်ဘုံကြီးပါဘူးเนาะမှန်ပါဗျာဘုံကြီးပါဘူးဗျတန်ခါဗျတန်ခါဗျသင်္ဃဝဋ္ဌတန်ခါပေါ့ဗျာပေါင်းဆိုဘုရားရှင်ရဲ့တာမန်အထိမ်မှကအလံတော်ပါသွားတာကိုမှန်ပါဗျာဟုတ်เนาะဟင်ပါသွားတာကိုဗျာအဲအဲ့ဒီမှာဝန်တာပြီးချင်ဒီဒီကနေ့တော့ငါအတွက်ကံတူး လာပြီးတော့ချီးမြှောက်သည်မရှိမနှောင်းမှာအဲ့ဒီပညာရှိအမသတုရင်ကဗလာအမရောက်လာတယ်ရောက်လာတော့ဝန်တာရင်လေလူထုံတာမနေနိုင်ဘူးဗျမှန်ပါဗျဟုတ်နော်ဟုတ်ပါတယ်ဗျဝန်နေလည်းမနေနိုင်ဘူးဗျမှန်ပါအဲ့တော့ငါအခုထက်အပင်ကြီးရယဟနာတပါငါလှူလိုက်ရတဲ့ဟင်ထူတာကွဲဒီကနေ့ကြည်သားငါပွဲတော်ဦးတယ်မဲ့အချိန်ပါ မကြသေးဘူးဟဲ့ထွက်သွားတာလိုက်ကြည့်စမ်းလိုက်ကြည့်စမ်းမလာပါဘုရားဆိုကမင်းကြီးဥတိုက်ပြီးနောက်ကတုတ်တုတ်တုတ်တုတ်လိုက်သွားတာပေါ့ဟိုကတော့လိန်ရမှာဆိုတော့မင်းကြီးနေကြတဲ့အိန္ဒိယပြက်လို့မရတော့ဖြည်းဖြည်းနေနေသွားရမှာပေါ့အဲတော့မြို့တွက်မရောက်မီနန်းတော်ပေါက်မရောက်မီသွားမိတယ် မိတော့သွားနောက်ကလိုက်ပြီးအယောင်ခံကြည့်ကြည့်တော့နန်းတော်ပေါက်မယောင်မချင်းသူ့အိမ်ကြီးမပြတ်ပါဘူးအဆောင်နေလုံလို့ဝါတပြန်နှပြန်ကြော်တော့ဘယ်ဘက်တစ်ချက်ငဲ့ကြည့်ပါတဲ့ညာဘက်ကိုတစ်ချက်ငဲ့ကြည့်ပါတဲ့ဟုတ်ကလားဗျငဲ့ကြည့်ပြီးလွတ်ပြီးဆိုတာနဲ့တခါတည်းတချိုးတဲ့တုတ်တော်တာတယ်ပြို့ ဟုတ်အဲဘယ်ဟိုကပညာရှင်မကလည်းတော့ခေါင်းတင်းကြီးကြီးနဲ့လိုက်ထားပဲသုံးသုံးသုံးသုံးနဲ့မှန်ပါဗျာဒီပေရယာနေနန်းတော်လွန်မျိုးတော်လွန်မျိုးပေါက်ထွက်လဲရောက်ရောဆရာပေါ်ရောက်ရောက်တာနဲ့ဟိုခွေခွေလေးအိတ်နေတဲ့မိမကိုရောနေစားခြင်းဒီဖာပွဲတော်အုပ်အဲ့တော့မိမကလည်းဝန်တာအာရနဲ့ အဲအဝကလေးလမ်းပြီးအဝကလေးချိုးတင်ငါချိုးအဝကလေးပြန်ဆိုးမိမကတပိဖုံနဲ့ယောက်ျားကတပိလုံးနဲ့တဟီဟီစားနေကြတတိပြမှန်ပါဗျာဟုတ်နော်မှန်ပါဗျာဟုတ်နော်ဟုတ်ပါပါဗျာဟင်ကျော်သွားတင်တာတစ်မျိုးနော်မှန်ပါဗျာဟိုဖြစ်တာတစ်မျိုးနော်ဟုတ်ပါဗျာဟင် သူတော်ကြောသွားယုံကြည်တာတစ်မျိုးเนาะမှန်ပါဗျာဟိုကတကယ်သိခါကတစ်မျိုးเนาะမှန်ပါဗျာဟုတ်တယ်เนาะမှန်ပါဗျာဟင်မှန်ပါဗျာကေဝခေါင်းတင်ကြီးကြီးနဲ့ပညာရှိအမကိုပညာရှိအမကဟုတ်တဲ့အတိုင်းတော်ဦးတင်ရင်ဘယင်လဲစေရနာအပရစေရနာွက်တော့မှာပေါ့မှန်ပါဗျာအကုသို့ဖြစ်မှာမှန်ပါဗျာเนาะကို လင်မယားလဲအပတ်ခံရမှာဒုက္ခရောက်တော့မှာလေအဲတော့ဟုတ်တဲ့အတိုင်းမပြောဘူးကောမှန်ပါဗျာ သို့တော်လင်ညာမရောက်အောင်မှန်တဲ့အတိုင်းတော့ပြောတယ်မှန်ပါဗျာဒိဋ္ဌပါမလားခင်ဗျာနမနာယူရလေ့ကျင့်ပါပါနင်းနမနာရသေးဘူးလားနင်းလိန်နေကြဟုတ်တာဒီငါမပြောခင်ကနင်းလိန်နေကြကြီးပါထတိုးပေါ့ဗျာဟုတ်ကလားဟင်အဲတော့ကျော်တော်အရောတို့တို့တွေငါပလာပညာရှိကပြန်လာ ဟိုကြတော့ဖိမိတယ်ဘယ်နဲ့တော့ဟဲ့ဘယ်နဲ့တော့ဟဲ့နဲ့ပြောသေးဘူးဒီကြာကြာအိန္ဒိယရာကိုထိုင်ပြီးဥသုံးကြီးချလိုက်သေးဥသုံးကြီးချပြီးပြီးတော့မှ မာလာပါအရှင်မင်းကြီးပြောတဲ့အတိုင်းဖရာကျွန်တော်မျိုးအစာဆုံးလိုက်ပြီးကြည်ပါတယ်လိုက်ကြည့်တော့နန်းတော်ကလည်းထွက်ကြော ရဟန်းအသွင်နဲ့ပျောက်ကြောဖရာမှန်ပါဗျာမှားသလားမမှားပါဘူးဗျာမမှားပါဘူးဗျာဟုတ်လားဟုတ်ပါရဲ့တင်တာပလားဇာဝန်သားအဲဒုံဒုံမတင်ငင်ကလိမ်ပြီးသားတွေပါဟင်ဟင်ဟင်နန်းတော်ပေါက်ကလည်းထွက်ကြောရဟန်းအသွင်လည်းပျောက်ကြောဖရာဆို ကျော်စွာဝန်းမြောက်လုံးလို့ကျမ်းပြင်လက်ဝါးနဲ့ပုတ်လိုက်သေးတယ်ငါမှန်းရင်ဟင်มันเวปาบูชูมาสุตะปราศีนาตู้ดองตัวดีติเปียมามาเฮ้เฮ้ ဟုတ်တာတော့မလျှောက်ဘူးဗျမှန်တာလျှောက်တာမှန်ပါဗျာဟင်နောင်ဟုတ်တာနဲ့မှန်တာတယုတ်ကွဲပလားကွဲတော့ပါဗျာဟုတ်ကလားမှန်ပါဗျာဟင်လင်းလေလင်းကြီးနေသူတို့ဟုတ်တာနဲ့မှန်တာတဲ့သူတို့မသိဘူးမှန်ပါဗျာသိလားအခုတော့ကွဲပြားပြီဟုတ်ကလားဗျာဟင်အဲသူတို့ကသူတို့ ခါတော့ဘုံကြီးမှဆင်ပြူတော်ရတာဘူးဗျာအဲ့တော့နောက်ရဲ့ကြလေနောက်ရဲ့လေကြရောဆင်ပြူတော်လာပြီးအဆက်သားခံရတာဘူးချက်ချင်းအကျိုးပေးတာလေဒိဋ္ဌဓမ္မလို့အာလို့သုံးတာပေါ့ဟုတ်နော်ဟုတ်နော်ဒိဋ္ဌဓမ္မဆိုတာအဲ့ဒါပြောတာအဲ့ဒီဒိဋ္ဌဓမ္မအကျိုးခံစားဖို့ဘာလို့အပါသလဲအရင်အနည်းက အလူကံတန်ခါလူအပ်ပါတယ်မှန်ပါဗျာပုဂ္ဂိုလ်ကိုပြောတာမဟုတ်ဘူးနော်မှန်ပါဗျာဟုတ်လားမှန်ပါဗျာမိမိမှာ သာသနာနဲ့ယရနာယုံကြည်တဲ့တရားလိုအပ်ပါတယ်မှန်ပါဗျာဟုတ်နော်မှန်ပါဗျာတိုင်းမလိုအပ်ဘူးလားလိုအပ်ပါဗျာတရားမှန်ဆိုတာအဲ့ဒါပြောတာမှန်ပါဗျာလူလူချင်းတရားရာမျိုးကဒါတဏှာနဲ့ဆာနာလေးမှန်ပါဗျာတယောက်နဲ့တယောက်တရားတဲ့တရားတွေကတဏှာနဲ့ဆာနာလေးမှန်ပါလင်ကမရယုံနာမရကလင်ယုံနာအဲ့ဒါတရားနဲ့ဆာနာဟာလေးတရားသစ်ဆိုတာယရနာပေါ်မှာပဲရှိပါတယ်မှန်ပါဗျာယရနာကိုယုံနာပါလင်ယုံ တတာလို့စာကဖွင့်တာလေမှန်ပါဗျာသောဗနာစိတ်ထဲထဲတာကိုမှန်ပါဗျာဟုတ်ကလားဗျာဟင်အဲ့ဒီတတာလူအပ်ပါတယ်အဲ့တော့တို့ခုနကပြောခဲ့တဲ့တေဒီဒီယူနဲ့ညာမတာနော်မှန်ပါဗျာဟုတ်လားဦးမင်းချစ်သူရမှန်ပါဗျာဒါနဲ့ပြောထားတာမှန်ပါဗျာအချိန်မှန်ဖို့လူအပ်ပါတယ်မှန်ပါဗျာဟုတ်နော်မှန်ပါဗျာတို့ရန်ကုန်တွေကအချိန်မှန်ရလား ဟောမှာတန်ငါကိုတန်ငါဘုံချိန်ရင်အချိန်မှန်တယ်လေမှန်ပါဗျာအဲဘယ်ပုဂ္ဂိုလ်ကဘယ်လိုဘယ်ဘယ်ဘက်နဲ့ဆိုရင်တော့အချိန်မှန်မှန်ဘူးလေမှန်ပါဗျာဟင်မှန်ပါဗျာဟင်အချိန်မှန်ဖို့တိတ်လို့အပ်ပါတယ်မှန်ပါဗျာရတဲ့တလောက်မရတာအချိန်မှန်လို့နော်မှန်ပါဗျာဟင်တန်ငါများဘက်ကတော့ပေးနိုင်တယ်လို့အားနဲ့ပေးနေကြတာပဲနေရာတိုင်းက သိနေကြတာပဲမှန်ပါမှန်ပါဟုတ်နော်မှန်ပါတို့အချိန်မှမှန်လို့မရတာနော်မှန်ပါဟုတ်နော်မှန်ပါပြီးတော့ line နဲ့မှအောင်မှာ line မှနဲ့ဆိုကိုယ်ဝင်နေရမှာကိုခုနပဋ္ဌာန်ပြောပြီးပြီလေမှန်ပါမှန်ပါကိုယ်ဝင်နေရမှာကိုချုပ်ခွင့်ရှိတယ်ထောက်ခွင့်ရှိတယ်တွေ့တိုင်းထောက်လို့ရတာမျိုးမှမဟုတ်တာမှန်ပါဗျာဟုတ်နော်တို့ကနဲ့ ပြောရင်ဖယားမို့လို့ငါဖယားပဲဆိုငါဖယားပဲဆိုပြီးတော့ရှင်မာသာရိပုတ္တရာရဲ့ဝိနည်းကိုသွားချွတ်လွတ်ခဲ့လို့မရဘူးရှင်မာသာရိပုတ္တရာရဲ့ဝိနည်းသည် ရှင်မာသာရိပုတ္တရာကဲမှရတာဗျတခြားဘူးမှကဲလို့ရအောင်ဘာဖြစ်လို့လို့သူ နုစင်ကာလသူသုပန်စင်ကာလတွေကနောက်ကထောက်ဖို့လှုပ်လာကြတာဒီလေမှန်ပါဗျာဟင် မှန်ပါဗျာသူ့အတွက်ထောက်ဖို့လှုပ်လာတာဒီဆိုတော့မှန်ပါဗျာဟင်ဟင်သူ့ထိုးထိတ်ရောက်တဲ့အချိန်အဲ့ဒီသူ့နောက်ကထောက်ဖို့ကိုသူသားလေးကဲနိုင်တာမှာပေါ့မှန်ပါဗျာသူသားလေးယာရုခံပေးနိုင်မှာပေါ့မှန်ပါဗျာဟုတ်ကလားဗျာဒီလိုပဲဟိုဟိုဖယားမပွင့်မချင်းဖယားနောက်ကထောက်ဖို့လှုပ်လိုက်လာတာဒီအဲ့ဒါကဖယား ကယ်လို့ရတယ်ဗျမှန်ပါဗျာလူတိုင်းသွားကယ်လို့မရဘူးမှန်ပါဗျာတို့ပြောနေကြစီသားပဲခင်ဗျားတို့ကြားဘူးမှာပါဖယားနဲ့တွေ့တိုင်းသာကြွကြသဒန်းဆိုရင်အိန္ဒိယပြည်ကလားမကြမ်းရေဖူးသွားမှန်ပါဗျာမှန်ပါဗျာဘုတ်တင်တယ်မှန်ပါဗျာဟင် ဟုတ်နော်မှန်ပါတယ်အိန္ဒိယပြည်ကကလာဖျားနဲ့မတွေ့ဘူးတဲ့ကလာရှိမတယ်လားမရှိတော့ပါဘူးအဲနင့်လောက်ထူလေးတဲ့ငါဝါလုံးအဲ့ဒီတဲ့နေတာဟဲ့နင့်ဘာမှမရှိလောက်ဘူးတော့ရှိကိုရှိတယ်ဟဲ့မှန်ပါဗျာဟင်သူလက်ထက်ကဖျားကတော့ဟိုကလာကတော့ရှိကိုရှိတယ်နောက်ပွားတာမရှိရှိရမလဲမှန်ပါဗျာဟုတ်ကလားဗျာသူလက်ထက်ကကလာတော့စီပါဗျာဟင်သူနဲ့လိုင်းမမှန်တာကြတော့ ရှောင်သွားမှာပေါ့မှန်ပါဗျာဟင်ဟင်မမြင်ကြအောင်ဆောင်သွားမှာပေါ့မှန်ပါဗျာဟုတ်နော်သူနဲ့ line နဲ့မှာအောင်ပါဗျာဒါမို့ရီရီယိုနဲ့မြမသားမီအချိန်မှအလိုင်းမှရင်အလိုလိုဝင်ပါတယ်ဟင်ဒါပြီးဂျူဂျူချင်းဆက်ဖို့မလိုအပ်ပါဘူးဟုတ်ဗျာကိုယ့်ဘက်ကအချိန်မှန်ဖို့နံပါတ်1အရေးကြီးတာ ဟင်နာပန်းနေအဲလိုက်မှန်ဖို့ကတော့များသောအားဖြင့်လိုက်မှန်များများပါတယ်ဟုတ်ဗျာများတတ်ပါတယ်ဟင်အဲခုလိုခမားတို့ပြည်စည်းတွေနဲ့လာလှူတာအဋ္ဌိပစ္စည်းအဋ္ဌိပစ္စည်းရောနဲ့ကျေစုပြုတာဟင်ဘယ်လိုပြုမဲ့သား ကိုရောကြီးခေါ်တာဒီသူခမရသားတွေကြောက်ပြီးသိမ်းရမှာသူ့မှာငါတို့လာလှူတဲ့အတွက်ဒုက္ခတစ်မျိုးဖြစ်မှာပဲအဲမလှူတာကောင်းပါတယ်ဆိုငါထိနဲ့ကျေစုပြုတာဗျပြုဘူးလားငါထိနဲ့ပဋ္ဌာန်းပဋ္ဌာန်းဆက်လေးပြည်စီတချမ်းလောက်သုံးတဲ့အားတွေဟုတ်လားဆောင်းပါကြီးအနတ်ကြီးနဲ့ခင်ဗျာဘယ်နှခါသုံးဘူးတော့ဆင်ပြရတဲ့ပြန်သားကြီးလည်းနေတိုင်းလုံးလောက်ပါတယ်ခင်ဗျာ ငါထိငါထိတဲ့သူမမပြောဘူးဆိုတာပါတော့တော့တော့တော့ရေရွနေတိုင်းဆန်းနေတယ်ဒီအဲ့ဒါရေရွဖန်တဲ့ဘာရောက်မှတော့ဟေးပြီးတော့တံပယုတ်တာသွားရေဘူးရေချမ်းကမ်းပြီးအနာနာလာပြီးအဲခြေသုံးလက်နဲ့ပြူတာပြောတာမှန်ပါဟင်ဩသူခမဒီလိုနေရင် သူ့မှာအာယုံများတဲ့အတွက်အားထုတ်ချင်ရမှာမဟုတ်ဘူး ဟင်စိတ်ငြိမ်မှာမဟုတ်ဘူးငါခုနပြောလို့သူနာမနေဘဲနဲ့အဲသူကြည်သူပြူမှာဆိုဝိပယုတ်တနေတဲ့ပြုဘူးလား 73နှစ်လောက်ပိတ်ခံတာတော့ပိတ်ထားရတယ်73နှစ်ကြာတယ်နင်ပိတ်လို့ဟာနေပိတ်ကင်းကြီးနေနင်ဟာပိတ်ကွာကြီးဟုတ်ကအဲ့တော့အဲ့လိုပဲအဲ့ပိတ်ပါဖွင့်နေအရင်မဟုတ်ဘူးလားမှန်ပါဗျာဟင်ဟင်ဟင်ပြီးတော့အာဝိကတပါမกินတော့အားဖြင့်မှန်ပါဗျာဒီကတော့မဟုတ်ဘူးပေါ့ ညာကုန်ကနေပြီးတော့အဲခမည်းတော်ဟိုဘာတော့တာရောစင်တာကြိုးရိုက်ပါတာရောစင်ကြိုးရိုက်ကောရှိသေးလားဟိုမှာတော့ဘယ်လိုနေကြပါလိမ့်မလို့ဟင်ခုချိန်ဆိုဘယ်နဲ့များဒီပါလိမ့်မလို့ဘာညာနဲ့အဲလူကောခမည်းတော်ကနေအတွေးမဝင်နိုင်ဘူးလားဝင်ပါတယ်ဗျာဟင်အခုဒီလာဖို့ကိုရှန်တိန်လောက်တာပဲတို့ခြေတုံးနောက်ရင်ဘယ်လောက်များတော့15ရက်ကြာပါတယ် ဟင်ဟင်ဒီလာဘောဒီလာဘောကိုရှန်တင်လုံးထားဘူးမှန်ပါတယ်ဟင်အဲ့ဒါလို့လုံနေရင်ဒီမှာလာပြီးတော့ဟိုဟွာလုတ်တဲ့နေရာ line ပူးသွားမှာပေါ့မှန်ပါဗျာဟင်ဟင်ပူးသွားမှာပေါ့ဟုတ်နော်ဟင်အဲ့ဒါအာဝိကတာမကင်းရမကင်းကြောင်းနဲ့ခဏတို့တောင်းအောင်စဉ်နဲ့ဖြစ်နေကြတာဒီဟုတ်ရသူလဲသူကနဲ့သူသူဟာသူနေနေသားသားပဲ သူဟာသူနေသားသူနေတာပဲငါတို့လဲငါတို့ကံနဲ့ငါတို့ပုဂ္ဂိုလ်နေသားသူနေတာပဲဆိုရင်အဲ့ဒါဝိကတမกินဘူးလားကင်းကင်းရှင်းရှင်းနေလားစိတ်ပါကိုကင်းကင်းရှင်းရှင်းနေလားနေဘူးလားဝိကတာနဲ့နေဘူးသလားခုပဲ15ရက်တည်းခင်ဗျာဟင်ခုပဲ15ရက်တည်းခင်ဗျာဟင်ကျေးဇူးပြုဘူးလားအဲ့လိုကို မပြူဘူးရောဟုတ်ကလားဟဲ့မှန်ပါဗျာဟင်အဲ့တော့ရေးကြီးတာနာထီနဲ့နေနေအာထီနဲ့နေနေဟိုခုနပြောတဲ့တရားရေးကြီးတာမဟုတ်လားမှန်ပါဗျာဟုတ်နော်တံပယုတ်တာနဲ့နေနေဝိပယုတ်တာနဲ့နေနေသူ့ဘောကိုထားတဲ့တရားအရေးကြီးဆုံးပဲမှန်ပါဗျာဟုတ်နော် ဝေကတာနဲ့နေနေအာဝေတကကတာနဲ့နေနေသူ့ပေါ်ထားတဲ့တရားဟာအရေးကြီးဆုံးပဲမှန်ပါတယ်ဗျာဟင်းအဲ့ဒီတရားတော့မှစီတယ်နာတို့ဆန္ဒတို့လိုက်ရတာဘူးမှန်ပါတယ်ဗျာဟုတ်ကလားဗျာဟုတ်ပါတယ်ဗျာဟင်းအဲ့တော့တန်ဃာတိုင်းအဲတို့ဖရာဟောတာလဲဟိုနာကူလာမာတာတို့ဘာတို့သွားရှိသေးတာပဲဗျအဲမတော်ဘူးတဲ့အမေမရှိဘူးမတော်ဘူးတဲ့အဖေမရှိဘူးဆိုရင် မတော်ဘူးတဲ့ရွှေမျိုးလည်းမရှိနိုင်ဘူးပေါ့မတော်ဘူးတဲ့ဆရာတပည့်လည်းမရှိနိုင်ဘူးပေါ့မှန်ပါဗျာအဲတော့ပဋ္ဌာန်းကတော့စာပေါင်းတိုက်လို့နေမှာပါပဲရှုပ်နေမှာပါမှန်ပါဗျာဟင်ခဏတော့ရန်ကုန်ပဋ္ဌာန်းကတော့စာပေါင်းတိုက်ပဋ္ဌာန်းနေမှာပါမှန်ပါဗျာဟင်ပဋ္ဌာန်းခွဲတောင်ပြီးသေးလားဟုတ်ကဲ့ပြီးသေးလားပြီးပါဗျာဟုတ်ကလားဗျာဟင်အဲဒလူလေးကအာယုံပြူတာရတယ် မှန်ပါဗျာဟင်အဲ့ဒီကုံကိုအာယုံပြုရမှာမှန်ပါဗျာမှန်ပြီသလားမှန်ပြီပါဗျာပုဂ္ဂိုလ်နဲ့ကုံကိုကွဲရဲ့လားကွဲပါဗျာသူပြောလို့နေမှာပါမှန်ပါဗျာမှန်ပါတယ်ဗျာဟင်မှန်ပါတယ်ဗျာအိမ်ကြလုံးပြဲလုံးမဟာမှန်ပါဗျာဟင်အိမ်ကြတော့အိမ်ကြတော့လည်း ဘာလို့နေဟောအင်ကြတော့လေဆက်တယ်ပြီးပွဲပြောင်းနေပါလားဟောမနေနေနေအဲ့ဒါလေးပြောမှလဲကြည်ရသေးတယ်ပါပါကိုမင်းဗာများပြောမလဲလို့ကြည်ချပါဘာအေးအေးအေးအေးအေး အာယုံပြုတတ်စေမှန်ပါဗျာအာယုံပြုတတ်မှရမှာမို့ပြောတာမှန်ပါဗျာတို့ဟာဒီအကုန်လုံးကတော့လူကျင်ကြတာပဲမှန်ပါဗျာတို့တော့ရအောင်မယူတတ်ဘူးမှန်ပါဗျာဟုတ်နော်မှန်ပါဗျာရအောင်မယူတတ်ဘူးပြီးတော့တို့လူနဲ့လူလောကနဲ့သာသနာလောကကပြောင်းပြန်နေတယ်လူလောကကခင်မင်းစိတ်နဲ့ရှားတာ သာသနာကခင်မင်းစိတ်မပါဘူးတရားနဲ့သွားတာသာလိုအာလိုပါပေါ့ဟင်ကျွာကလိုပါနဲ့ရှားတယ်ပေါ့မှန်ပါဗျာနော်သာသနာကအာလိုပါနဲ့ရှားတာဟုတ်နော်ကြောင်းပြန်ကြီးတယ်ဗျမှန်ပါဗျာကျွာတေကအကျင့်နဲ့တို့သာသနာကရှိနေတာနဲ့ကြောင်းပြန်မှန်ပါဟုတ်ကလားဟင်ကျွာတေကစိတ်နဲ့သာသနာချင်းကတော့လူကျင်နာမရဘူးပေါ့ဗျမှန်ပါဗျာ ဟင်အဲတော့သာသနာနဲ့ချင်းကပ်တဲ့နေရာသာသနာနဲ့တူအောင်ချင်းကပ်တတ်ဖို့သူကဘဟုတုတအထူးလိုအပ်ပါတယ်။မှန်ပါတယ်ဗျာ။နော်ဘဟုတုတအထူးလိုအပ်တယ်။ဟင်အာပီရူဖာကြအဲသူတော်ကောင်းတွေဟောတဲ့တရားစာစာနာကြဟုတ်ကလားဗျ။အဲဒီကနေဘဟုတုတယူ ဘောဓုဒရှင်မှာလည်းအာယုမှန်ကိုပြုတတ်မှာပေါ့ဗျာမှန်ပါဗျာဟုတ်ကလားမှန်ပါတယ်ဗျာ